ရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌26ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်အင်းလူချင်းနေတယ်များမလူချင်းနာတွေရကြမှာတဲ့မလူချင်းဘာမှလူချင်းနာကိုရမှာတဲ့ဘာမှမလူချင်းတဲ့နေ့လူလီပြီးမရှိအောင်ပြီးပြီးဆုံးတဲ့နေ့တဲ့ဟုတ်ကဲ့ ဟင်အဲ့ဒါတို့ယောဂီတွေသွားရမယ်လမ်းထင်တယ်ဗျာဟင်ဟင်မလိုချင်တဲ့လိုချင်နေရင်မလိုချင်တာတွေကြီးတဲ့ခွင့်ရပါဟုတ်မဟုတ်တော့သူတို့သိမှာပါဗျာဟင်ဘယ်လောက်သဘောပေါက်တာလဲဟင်ဟင်ဟင်အဲမလိုချင်နဲ့လိုချင်နေသမျှမလိုချင်တာပဲရဒါတော့ယောဂီတို့ထိုင်တဲ့နေရာကတော့တော်တော်အဲ့ဒီစကားပြောပါလိမ့်မယ်ဒီမှာ ဟင်ဟုတ်ကလားဗျာဟင်အဲဘူကလိုချင်တာတစ်မျိုးဖြစ်လာတာတစ်မျိုးပဲဟုတ်ကလားဗျာမလိုချင်ပါမှလိုချင်တာကိုရမှာဟုတ်ကလားဟင်မလိုချင်လိုချင်တာတွေကိုရလာလိမ့်မယ်ဟုတ်ကလားဗျာဘာမှမလိုချင်တဲ့နေ့ဟာလူတွေဒီမရှိအောင်ပြည့်ပြည့်စုံတဲ့နေ့ဖြစ်လိမ့်မယ်ဟုတ်ကလားဗျာဟင်ဒါတို့ယောဂီတွေတွားရမယ်လား ဟုတ်ကလားတို့မနေ့ကလည်းဒီเจ้าပဲပြောခဲ့ကြတာတယ်ဟင်အသွားနဲ့တာလေဟုတ်ကလားအသွားနဲ့တာဒီเจ้าပြောခဲ့တာပဲဟုတ်ကလားအဲ့တော့တို့ဟိုလူချင်းစိတ်နဲ့လှုပ်လေးလေးခေါင်းကောအေးတော်မလားစိတ်ဘယ်လိုလုပ်ထိုင်ကြမလဲဘုံနဲ့ငြိမ်နေတော့ဘူးလေဟုတ်ကလားအဲဒီတဲကဘုဖြစ်ချင်တာကတစ်မျိုးရှုွယ်ထဲဖြစ်လာတာကတစ်မျိုး ဟုတ်ကလားဗျာဟင်ကိုမျိုးသားလေးကတမျိုးဗျဟောရှုွယ်ထဲဖြစ်လာတာကတမျိုးဗျဟင်ဟင်အဲအဲ့ရာကြီးကိုဟိုဒီလိုကိုမလိုချင်တာကြီးရရမလားလို့ချုပ်ပြီးပေးပြီး မခံရင်စိတ်ကြီးနဲ့လှုပ်လိုက်တော့ဟိုဟိုဟင်တယောဂီကိုကိုရီးပဲလေဟုတ်ကလားဟင်အခုကိုရီးပဲ ဟုတ်ကလားဗျာရှင်းအဲလူချင်းလေးလေးမရလေလေဟုတ်ကလားဗျာအဲ့တော့ဒီလူချင်းစိတ်ဒီယောဂီတို့တွားမယ်လမ်းကိုတားနေတယ်ဆိုတာကိုယောဂီတို့ကိုယ်တိုင်သဘောပေါက်ပါသူ့ကိုပဲဒုစာလိုကာမိသန္တနိဝရဏဟုတ်ကလားနိဝရဏဆိုတာအသာအစီပြောတာလေအဲ့ဒီငါးခုနောက်မှာကိလေသာတွေအများကြီးတပုံတစ်ခေါင်းရှိဟုတ်ကလားဗျာဟိအဲ့တော့ကိုလူချင်းလေးလေး မလိုလားအပ်တဲ့တဲ့ဟာတွေရှုွက်တဲ့ပေါ်လာလေလေဗျာရှုွက်တဲ့တွေမကပါဘူးဗျာတို့ဟာလားဣရိယာပုပြောင်းပြီးအဆောင်ပြန်သွားတာတောင်လက်ဆောင်လေးပါသွားလေးတယ်ဟင်မလိုချင်တဲ့လက်ဆောင်လေးတွေဘလောက်ပါသွားတော့ဟင်တချို့လဲဟိုဒုစီလာတာတောင်ခြေတော်ကလေးရထော်နေထော်နေပါသေးဗျာဟင်ဟင်ဟုတ်ကလားဟိ အဲမပါနေရဟိအဲ့တော့ဟောလူကျင်တော့မလို့လာအပ်တာတည်းကြီးတဲ့ပေါ်ဟုတ်ကလားဗျအဲ့တော့ဟိုမလို့ကျင်အောင်ကျင့်လိုက်လို့ရှိရင်ယောဂီတို့လူကျင်တာအကုန်ပေါ်လာလိမ့်မယ်ဟုတ်ကလားဗျဟိမလို့ကျင်အောင်ကျင့်ပေးသမှာဟိရနိုင်မှာမလားဟိဟာရွာတုံးဒီစီလေးကြောက်သွားမှာဖြင့်ဟင် ရွာတွေကတို့လူဒီမရတာမဟုတ်ဘူးလားလောဘသောတိုက်ပြီးတခါတည်းဘဝင်ကိုအဲတဖွာပါဟိလှုပ်ပြီးတော့မှနှလုံးအိမ်ဘောင်မင်ခအောင်ဖြစ်ပြီးတော့တခါတော့ခေါင်းကိုပူအောင်နောက်အောင်လှုပ်ပြီးတော့မှရွာတွေကပြီးွားချတာဟိရွာတွေနဲ့တို့ဒီဖြစ်တင်တယ်ကြောင်းပြန်တင်တယ်ဟိဟုတ်ကလားအဲ့တော့ယောဂီတို့ဒီကနေပြီးတော့လူချင်းစိတ်ကြီးပတ်လိုက်တော့အင်းကြလို့လူချင်းစိတ်မရှိတော့ဒုက္ခရောက်ကြမှာနော် မတတ်ကြနဲ့မတတ်ကြနဲ့ဟင်ဟောဗျာဒါဘာလို့ယူတာတော့အိမ်ကျတော့ဘယ်နဲ့လုံးမလို့ဘာသုံးမလို့ဟင်ဟင်ဟင်အိမ်ကျတော့ငါလူကျင်လိုက်တာဆိုခုမှတော့လာနဲ့ခင်ဗျားဟိုကလူကြီးကြီးကခင်ဗျားတို့ပြန်ငေါ့တော့မှဆင်းနေဟင်ခင်ဗျားနတ်တလူတော်ကတော့ကြီးကြီးကျယ်ကျုပ်ကူပဲနေနေပြောမှာတော့သူကဟင်ကြက်ကြက်ပဲနေမှမလာတိုင်းလို့ရှင်လေ ဟာမထေမောင်ဗျာရှိတာဟောဗျာဟောပါဘယ်လိုလဲဗျာဟာလို့မိခင်များချမ်းခံကြပြောခံမလို့ဟင်သူကျင်လိုက်တာဆိုသူ့သွားခလာနေခုမှလားခမနောက်တလုံးကတော့တုတ်ကြီးကျဲနဲ့ဟင်ဟင်အဲခင်ဗျာပြန်ငေါက်ခါမှာပေါ့ဗျာဟုတ်ကလားဟဲ့အဲ့တော့လူတို့လူချင်းသိမရှိမှရမှာ အဲ့တော့လူကျင်စိတ်ဒီယောဂီတို့သွားနေတဲ့အသွားကိုတားနေတယ်လို့တတိကမှပြပါမှာဟုတ်ကလားအဲသူရပုကြီးလားဆိုတော့သူလေဘလို့ယောဂီကိုခိုင်းလို့မရလို့ရှိရင်မခံရင်သိနဲ့တို့ပြေမှာဟဲ့ကောကြည့်လို့ခံပါဟင်တကမခံရင်သိကလာလို့မထင်ဘူးဟင်အဲသူလေချင်းဘလို့ဟိုခမားတို့ခိုင်းလို့မရလို့ရှိရင်သူကသူ့ဟာတယ်နဲ့ဟဲ့ဒီတွဲပက်ခေါ်ပါဟဲ့လူချင်းသိနဲ့မလူချင်းသိ ဟုတ်ကလားသို့မဟုတ်လူချင်းသိနဲ့မခံနိုင်သိသို့မဟုတ်ချစ်သိနဲ့မုံသိဒါတော့ပဲဟုတ်ကလားချစ်သိကြီးလို့မုံသိကြီးလားဟုတ်ကလားမုံသိကြီးရင်ချစ်သိလည်းရှိမှာပဲဟုတ်ကလားဗျာအဲ့တော့သူခိုင်းလို့ခင်ဗျားတို့မရလို့ရှိရင်ဟုတ်ကလားဗျာပါဒလို့ခေါ်တဲ့ဟုတ်ကလားမခိုင်းနေတာလည်းဗျာပါဒဟုတ်ကလားအားမလို့အားမရတာလည်းဗျာပါဒပဲပြီးတော့ဟိုအဲမုံကြီးပြမှားတာလည်းဗျာပါဒပဲ ဟုတ်ကလားဒီမှာတော့တရားအထုတ်တဲ့ယောဂီမှာတော့တရားသွားပြီးမုံညိုးပြင်မလို့တော့ရဘူးပေါ့လေအဲ့တော့ဘာဖြစ်မလို့မခံရင်စိတ်နဲ့အားမလို့အာမရစိတ်ဒီနှစ်ခုတစ်ခုတော့ဖြစ်နေတယ်ဖြစ်ပါရဲ့ဟင်အဲ့တော့လူကျင်စိတ်ကအဲဆွဲစိတ်ကလူကျင်စိတ်ကလေးနဲ့ဟိုလူဓာလေးနဲ့ပြပြီးခိုင်းလို့မရရင်ဟုတ်ကလားဗျမခံရင်စိတ်နဲ့တို့သေးလိမ့်မယ်ယောဂီတို့ဟုတ်ကလားဗျဟင်အဲ့တော့သူတို့နှစ်ခုကောင်းဆောင်ပါပဲလူကျင်စိတ်နဲ့ဟုတ်ကလားအားမလို့အာမရစိတ်ထင်တယ် အဲတရားကတော့သူရှိသလောက်တော့ပြနေတာပါပဲဟင်မပြတဲ့နေရှိသလားရှိပါဗျာဟုတ်ကလားဗျာပြနေပါတယ်ရပြီးတော့တို့ပါတော့ဟိုထိုင်းထားနဲ့ဘယ်တရားကအရင်ပြတော့ဟင်နာကျင်ကြိုက်ခဲမှုခင်များတို့ကြည်ကျင်ပါတယ်ဆိုလည်းသူပြတာဒီသူကပြတော့ဘယ်နဲ့တော့ဟုတ်ခင်ဗျားတို့ကြည်ကျင်တယ်ဆိုလို့သူပြတာလေ ဟုတ်ကလားအဲ့တော့ဒုခန္ဓာကိုယ်မှာကြည့်လိုက်ရင်မခန္ဓာသိတ္တိများကြီးမခန္ဓာဗျာတရားတွေလည်းများကြီးပဲဟုတ်ကလားဗျာဟင်တို့ကဒုခန္ဓာကိုယ်ကိုစိတ်မရောက်လို့မသိတာရဲ့ဟုတ်ကလားကိုကြိုက်နေတော့ဘလောက်ဆိုးတာကြီးဖြစ်ဖြစ်ဆွဲလာနေတာရဲ့ဒီနှစ်ခုကြောင့်ဘယ်နေရာဖြစ်ဖြစ်မခန္ဓာတရားတွေကြီးတယ်ပဲဟုတ်ကလားဗျာအဲ့တော့အဲ့မခန္ဓာက တရားဟာတရားပဲဟုတ်ကလားသူသုံးလုံးဆရာတော်ဘုရားကြီးကတော့ပါတယ်တော့ဟိမခန္ဓာမှန်ပါပိဤတရားခန္ဓာရင်တန်တာကြောမျောလိမ့်ညာခင်ဗျားတို့ခန္ဓာကလေးခန္ဓာကိုမျောနေတာတဲ့အဲမခန္ဓာရင်တော်လာတော့မှာလေဟဲ့သူမခန္ဓာတာပဲဟုတ်ကလားဟိဟိအဲ့ဒီမခန္ဓာတာကိုဘေးလူဘသူကလာထည့်ပေးထားတယ် ဟေ့တို့ဆွဲကထိုးသိမ့်ထဲထားတာဟိအဆွဲခိုင်းမလားလုတ်ခဲ့ရလို့ဘဝနာလို့ဟုတ်ကလားရုပ်ရောသိရောနားနေတာလေဟုတ်ကလားဗျာဟိအဆွဲခိုင်းထားအဆွဲခိုင်းလို့လုတ်ခဲ့ရတဲ့ဒါနာတန်ချက်တည်ကြီးတယ်မဟုတ်ဘူးလားအဲ့ဒါမခံမာတာတရားပဲလေဟုတ်ကလားအဲ့ဒါမခံမာတာတွေ့ရင်ဒီမခံမာတာကိုတို့သိရတော့မှာထင်မလားဟင်သိရတော့မှာထင်လေဟိ ဒီမခန္ဓာရာသိရင်နဲ့နောက်ကလက်တတရခံဘဝမှာဒုက္ခနေရတာတော့နာရာလေးနဲ့ပြီးတာလေးထင်တယ်လေရှေ့မှာတော့ဒါပေါ်နေတာပဲသူတို့ဖမ်းသိရင်နဲ့နောက်ကလက်တတရခံဘဝမှာလက်တတရခံရှိတယ်ပယ်မှုဖြစ်ဖြစ်လေဟင်လက်တတရခံရှိတယ်အဲ့ဒီအကြောင်းတို့ပေါ်အောင်သိရမှာမဟုတ်ဘူးလားဟုတ်ကလားဗျအဲ့တော့တရားကပြနေတာပါပဲအဲ့တော့ပြနေတဲ့တရားကိုလည်း တို့ကတရားတရားမှမသိတာဟုတ်ကလားဗျာအဲ့တော့ပြတာကိုဟိုကိုကြည့်ကျင်တာကဒုက္ခလေးများလာမလားလို့ပေါ့လေဟုတ်ကလားသင်တာတိုင်းကပါတော့အဖိုးမျောသလားကောင်းမျောသလားအေးဗျာခင်ဗျားတို့ကဒုက္ခလေးမျောလောက်ထားအဲ့တော့အဲ့ဒီဒုက္ခလေးမျောတဲ့ယောဂီကတို့လာလာလျှောက်ပါဒီခါကောက်ဆရာကောက်ဆရာ ဟောသူကောင်းအောင်ခိုင်းတာမှမဟုတ်တာကောင်းမကောင်းနဲ့ဖြစ်ပြမြောင်စုမှာပြောတဲ့ဥစ္စာဟုတ်ပြီဟာအဲဒါကဟိုဟိုသူမျောတာလေးရလာလို့လေဟုတ်ကလားအဲတော့လုတ်ကလေးကချမ်းသာမလားလို့လုတ်ကြည့်တာဟုတ်ကလားအဲတော့တို့ရှိတာကချမ်းသာတာလားဒုက္ခလားသာမုန်လေတို့ပဋိသသမုပ္ပါရဲ့အဆုံးမှာဒုက္ခခန္ဓာတကိဝလတမလားဟဲ့ဟင်ဧဝမေတ္တာကိဝလတာဒုက္ခခန္ဓာတသမုရယောဟောတိဟင်ဒီခန္ဓာကိုယ်ကြီးဟာ ဒုက္ခဒုံဒုက္ခကဲကြီးလို့ဖះပြောထားတာတင်ဟဲ့ဟုတ်ကလားဗျာအဲ့တော့ကိုကြိုက်ရင်ဘယ်လောက်ပဲဆိုနေနေကောင်းတယ်လို့တမထားလို့တာဟင်ကိုမကြိုက်တော့ဆိုးတယ်လို့တမထားလို့တာအဲ့တော့ကိုကြိုက်လို့ကောင်းတယ်ကိုမကြိုက်လို့ဆိုးတယ်ဒါဒုက္ခကအဆိုးရတမထားတကယ်တဘာဝဟုတ်သေးဘူးတင်ဟဲ့ဟုတ်ပါဗျာဟင်ဟုတ်ကလားမသိတော့မသိမှာပဲခွေးဖြစ်တော့ဒုစိတ်တစ်မျိုးသူဖြစ်တော့ဒုစိတ်တစ်မျိုးလေဟောမသိတဲ့ကမပြောဘူးလေဒါဘယ်ဘက်ကပြောင်းလာတော့ဟဲ့ ဒုတကတောင်းတာထင်ဟုတ်ကလားဗျမစင်ကတော့မစင်ပါပဲဟုတ်ကလားဒီတိုင်းနဲ့အရက်ကတော့ရက်ပါပဲကြိုက်သူကကောင်းလို့မကြိုက်သူကမကောင်းဘူးဟုတ်ကလားအရက်ကတော့ရက်ပါပဲအရက်ကတော့သူတတ်တိသူပြမှာပါပဲဟုတ်ကလားအဲ့တော့တို့ရွာပဲပြောနေတဲ့ကောင်းတယ်မကောင်းဘူးဆိုတာမိမိရဲ့ကြိုက်တယ်မကြိုက်ဘူးကဖြတ်ဆုံးဖြတ်နေတယ်ဟင်ကိုပိုင်ဟုတ်ကလားဟုတ်ပါဘူးဟာကိုပိုင်ဟုတ်သေးဘူးဗျဟင်အဲ့တော့တို့ကဒီဖိုးတာပေါ်လေ အဲဒီသိုးဒါလေးရဲ့သိုးပုံသိုးနီးဒါလေးကြည့်ရမှာမဟုတ်လားဗျာဟုတ်ကလားဗျာဒါကိုတရားကိုတရားမှမသိတဲ့ပုဂ္ဂိုလ်သည်ဟုတ်ကလားဒါကြည့်ရတာကိုအာမလို့အာမလားဒါလေးနောက်လားဟိုဟာလေးပေါ်မလားလို့ကိုဟင်ဟိုဟာလေးရောမျောသေးလားဟင်တရားကဒါလေးပြနေတာတို့ကအာလာလာဟိုဟာလေးကပေါ့ ဒါလေးရှိတဲ့ဥစ္စာဒါလေးရမှာပေါ့အဲ့တော့အာမလို့အာမရစိတ်ဆိုတဲ့ဒီစိတ်လဲပေါ်တတ်တယ်လေဟင်ဟုတ်ကလားဗျာမခံရစိတ်ထားလိုက်ရောအာမလို့အာမရစိတ်ကတော့ပေါ်ကိုပေါ်တယ်ထင်တယ်ဟဲ့ပေါ်ပါဗျာအဲ့ဒါလဲအတားရယ်လို့ယောဂီတို့ကိုယ်တိုင်လက်ခံထားသမှာမှန်ပါဗျာဟုတ်ကလားဗျာဒါလဲဒါပဲအဲ့တော့တို့ဒီအာမလို့အာမရစိတ်ဖြစ်နေတော့ဒီလောက်စိတ်လဲထိုင်ကြဘူးကိုယ်လဲထိုင်ကြဘူး ဟုတ်ကလားဗျာအဲဘုံလည်းမငြိမ်ဘူးနှလုံးအိမ်လည်းမငြိမ်ဘူးအဲ့ဒီပုဂ္ဂိုလ်တရားဘယ်လိုလုပ်ဟိုခန္ဓာရဲ့ဖြစ်စဉ်ကိုဖြစ်ပြမြင်နိုင်မှာတော့မလဲဟုတ်ကလားဗျာဒီနေရာလေးမှာတို့ဇေယိုက်ကလေးနဲ့ပြောကြမယ်ဆိုရင်လူကျင်စိတ်ဖြစ်နေတဲ့အချိန်မှာဟင်လူကျင်တဲ့အကျင့်လေးကြီးတဲ့များများကျင့်တဲ့ပုဂ္ဂိုလ်ဒီလူကျင်စိတ်ရှိမှာပဲထင်တယ်ဟဲ့အဲ့ဒီလူကျင်စိတ်ကိုယောဂီတို့မတားသိနိုင်ရင်သူ့မှာဒါဟုတို့သာလို့ ယာကစိတ်ရိုက်လို့ခေါ်တာဟုတ်ကွအဲ့တော့ဒီလိုချေစိတ်ကြောင့်ယောဂီတို့ရဲ့တွေးဟာတို့ယာကစိတ်ရိုက်တွေးတွေထားကြလာလိမ့်မယ်အဲ့ဒီခါကျတော့တို့သာတော့ဟိုနေရဲသွားတယ်လို့ဆိုတာလေဉာဏ်ရာကပေါ့အဲ့လိုချေစိတ်ရှိရှိနေတဲ့ယောဂီတယောက်ရဲ့တွေးဟာနေရဲသွားပြီအဲ့တော့ရေကြီးလေးကိုခင်းနေမှခါလိုက်တယ်လို့နေမှာပေါ့ဗျာဒီလိုဆိုရင်အကြည်တာရပါအောင်မလားမရနိုင်တော့ဘူး ဘယ်လိုလုပ်ဖြေသေးနေနေမှာတော့မလဲဟင်ပြီးတော့ဒီဘဝင်လေးကလည်းအမြဲတမ်းလှုပ်ခါနေတဲ့အတွက်ဘယ်လိုလုပ်ပြီးစိတ်အထိုင်ကြနိုင်မှာတော့မလဲဘယ်လိုလုပ်ပြီးခေါင်းအေးနိုင်မှာတော့မလဲအေးဗျဟင်တက္ကတို့အားမလို့အားမရပဲဖြစ်ခဲ့ရင်တို့ဇယိုက်တွေးခေါ်တာပေါ့ဗျာအရင်တော့ကမကြိုက်မကြိုက်တလို့လုတ်ခဲ့တုန်းကဖြစ်ခဲ့တဲ့တွေးတွေကဒီမှာပေါ်လာပြီအဲ့ဒီခါကျဒိုတွေးကမဲသွားတယ်ဗျဟင် အဲ့တော့မြဲသွားတော့ဟင်တို့ဘယ်လိုလုပ်ပြီးဖြည့်ပြည့်နေနိုင်မအောင်မလဲဟုတ်ကလားဟို ရေကြီးလေးကိုဖေးမဲတွေထည့်လိုက်တယ်လို့နေမှာပေါ့ဟင်အဲ့တော့တို့လူကျင်တာဘယ်လိုလုပ်ရရနိုင်မှာတော့မလဲဟုတ်ကလားဗျာဟင်ဟောမလိုလားအတားရေးကြီးတဲ့ပေါ်လားဟုတ်ကလားဗျာအဲ့တော့လူကျင်သိမ့်နဲ့လုတ်ဟုတ်ကလားမခံရင်သိမ့်နဲ့လုတ်ဘယ်နည်းရှိပြီတော့အရက်20အရက်20တဲ့ဟင် ရက်20ဆိုတော့ထိုးလာထိုးလာသူပါတယ်အေးအေးထိုးလာပြောတာနာတာတွေကြီးတွေ့တယ်လို့တို့လာရှောင်းဟင်သောသောကလည်းပါဟိုတရားကပြနေပါတယ်ဆိုမှဟုတ်ကလားဗျာဟင်ရက်20လာပြီလားဘာထူးဟင်တခါတော့လည်းဘာထူးဒါတော့လည်းမထိုင်ရတာထူးပေါ့ထူးမှလည်းဟုတ်ပါဘူးကွာဟဲ့ဒီတခါထိုင်လည်းထူးမှလည်းဟုတ်ပါဘူးကွာလား ဟင်မထူးသားကဖြိုးဦးမယ်ထင်တယ်မျိုးဟင်အဲ့လိုထွေးစိတ်ပါလက်ပါဖြစ်ပါအောင်မလားဟင်ကရာအားကြသွားရင်အာထုတ်လူတဲ့ဆန္ဒအားလည်းကြမှာပဲလေဒီလိုဒီဝရိယအားလည်းကြမှာပဲလေအဲခုနကဟိုလူကျင်စိတ်နဲ့မလူကျင်စိတ်ကတက်သွေးလို့ခေါ်တယ်သူကတက်စိတ်ဘုံလေးလှုပ်ရှားတဲ့စိတ်လေဒီတို့ဟိုကိုထင်လို့ဖြစ်မလားလို့စိတ်တကြဆင်းတဲ့ပုဂ္ဂိုလ်ကြတော့ စိတ်မပါလက်ပမာနဲ့ရှူရတာအဲ့ဒါကြတော့ကြာသွေးခေါ်အဲ့ဒီကကြတော့လေအရင်လုံးကရွာတဲ့တုန်းကပင်ပန်းလွန်လွန်းလို့နွားနယ်လွန်းလို့တခါတလေနမူးနှထူးနဲ့နေအာရှိသေးတယ်ဟဲ့တခါတလေငေးတိငေးနိုင်ရောကိုရှိနွားတော့အုံလုံးဖြတ်သွားတာတော့မမြင်မိတာလေကြည့်သေးလားကားတိလောက်ကိုထားတော့ဟုတ်ကလားနွားတော့အုံလုံးဖြတ်သွားတာတော့မသိလိုက်တာရှိသေးဗျာ ဟုတ်ကဲ့ဗျာအဲ့ဒီခါကျတော့သူမောဟသွေးလို့ခေါ်တယ်လေဒါတရားသွေးရမဟုတ်ဘူးလားအဲ့တရားသွေးတရားသွေးအဲ့ဒီမောဟသွေးဖြစ်လာတဲ့ချိန်ကျတော့သွေးကကြာသွေးဖြစ်တဲ့အတွက်ပြစ်ချွတ်ချွတ်ဖြစ်နေပြီဟင်ဟင်ပြစ်ချွတ်ချွတ်ဖြစ်နေတော့ဟောသူမိမ့်နေပြီလေဒီနှလုံးသွေးဘယ်လိုလုပ်ကြည့်နိုင်ပါမလဲအဲ့တော့မလိုလားအပ်သေးတာမလိုလားအပ်တဲ့ဟာတွေပဲပြန်ရမှာပဲဗျာ ဟုတ်ကလားဗျာမှန်ပါဗျာဒါပဲကြံရမယ်ဟုတ်ကလားဒီသုံးခုပါပဲဒီမှာတော့ဟုတ်ကလားအဲ့တော့တို့ဒီမှာဟိုလူချင်းစိတ်နဲ့တင်းလို့ဟုတ်ဘူးသူကတက်တက်စိတ်ထင်တယ်ဟဲ့ပြီးတော့မခံရင်စိတ်နဲ့တွန်းလို့ပါတော့ဟဲ့တက်စိတ်အဲ့ဒါကတက်စိတ်တက်စိတ်အဲ့ဒါကဘုံဝင်လေးကတဖွာဖွာနဲ့အောက်ကဟိုရင်မျိုးအိုးကိုမီးပြင်းထိုးတယ်လို့ဖြစ်တယ် ဟုတ်ကလားဒီလိုဆိုရင်နှလုံးအိမ်ကလည်းပုတ်ပွက်ဆူနေမှာပေါ့အဲ့တော့ရေပြီးအေးပြီးငိမ့်နတဲ့သဘောရှိတဲ့ဒီပင်ဖြစ်တော်လဲပဲအောက်ကမီးထိုးခံရလို့ပွက်ပွက်ဆိုရင်ရေကိုရေငွေ့ခေါင်းကလည်းထွက်တရားဟင်ဟုတ်ကလားဟင်အဖိုးကလည်းဘွက်ဘွက်ဘွက်ဘွက်ထင်တယ်နှုတ်သီးရဟောနှုတ်သီးရလည်းထွက်မှာဗျာအေးတငိမ့်တတ်တဲ့သဘောရှိတဲ့ရေဒီပင်ဟင် ဟုတ်ကလားဟင်အပူနုံလုံးလို့ဟင်ပေါ်လာလို့ရှိရင်အပြင်ကိုအခိုးငွေပြန့်ထွက်ရသလိုတို့မနောจิตမှာကပ်နေတဲ့စိတ်ကလည်းပဲအဲ့ဒီခင်ပြမယ်လေဥဒိစ္စလည်းပေါ်နိုင်တယ်ထင်တယ်ဟင်ပြီးတော့ပူစိတ်ကောပေါ်နိုင်ဘူးလားအဲ့ပေါ်နိုင်တယ်ဟုတ်ကလားလားအဲ့ပေါ်နိုင်တယ်ဟင်အဲ့ဒီခင်ပေါ်နေပြီဟဲ့ပေါ်နေပြန်တော့လေ ဒီပွက်ပွက်ဆိုးနေတဲ့နှလုံးသွေးဟာလည်းပဲတို့ပဲနဲ့တို့လားရဲတာရဲမဲတာမဲနဲ့ဟင်ဘယ်လိုလုပ်ပြီးအကြည့်သားရနိုင်ပါမလဲဒီလိုဆိုကိုလိုလားအပ်တဲ့ယုံနာဖြစ်စဉ်ကတစ်ဆင့်ဟုတ်ကလားဗျာကိငါယမုန်နာနဲ့သမုဒ္ဒါပဲဝင်တယ်လို့ပေါ့လေတမာတိကနေပညာဟုတ်ကလားပညာမှာတော့ဝိပဿနာအဲပညာဆင်းဆင်းမဲ့ညာဖူညာမရောက်နိုင်ဘူး လိုလားအပ်ပါလေလေတော့ပြန်သိသူသိကိုကွယ်ဟုတ်ကလားတို့ဟိုတို့ဖူဘောကရင်တို့ဦးကြတော့လေအောက်ကမီးတင်းထိုးသလိုပွက်ပွက်ဆူတယ်ဟဲ့အင်းအဲ့တော့အဖုံကြီးကလည်းဟင်နှုတ်သီးကြီးอ่ะဟောအေးအဲအဆောင်ပြန်ရောက်တော့နှုတ်တို့နှုတ်သီးတွေဟောဟင်ဟာဘောဟုတ်ကလားဗျာခေါင်းကဟော ဟုတ်ကောခေါင်းကလည်းမထူတော့ဘူးလားအေးလှုပ်သေးရဟောအင်းအဲဒီဟိုယောယောဂီစကားများနည်းနည်းပြီးပေးရအောင်မယ်ဟုတ်ဟေးဘာမှမရရင်လည်းရင်မရဖမရဆိုလို့တဲဝါမလို့တော့စိတ်ကကနာမငြိမ်တော့ဘူးလေဟင်အဲ့တော့ဟိုကိလေသာထောပေါက်ကနှုတ်ပြီးရှင်လေဟိဒါကဘာမှမရလို့ဘာမှမရလို့ဘာမှမရလို့ထွက်တာဟုတ်ကလားဗျအဲတခါတရားလေးကကိုတူကူရမျိုးမဟုတ်ပဲနဲ့ဗျ ဟင်တို့ကပညာဒါကြားဘူးတာထင်တယ်ပရမတ်တွေ့ဘူးလို့လားပရမတ်နားထောင်လို့ရတာမျိုးမမဟုတ်ဖ ೇನೆ ပြစုပါတဲ့ကူဖန်းရှုမှရတာကြီးဟုတ်ကလားဗျာအဲ့တော့ဒီပရမတ်ကလေးတွေတွေ့လာပြီးရုပ်ဖြစ်ခင်နာဖြစ်ခင်ဟုတ်ကလားဗျာသူ့ကြည့်လို့ကောင်းကောင်းနဲ့ကြည့်လို့ရိတ်ကနေပေါ်ရိတ်ကနေပြောက်ရိတ်ကနေပေါ်ရိတ်ကနေပြောက်အဲ့ဒီချင်းတခါတဲ့အဲစိတ်ကလည်းနှစ်လူအာရသဘောကျနေပြီကိုရောစိတ်ရောလည်းပါတတ်ငြိမ်းချမ်းနေပြီအဲ့လောက်ကလေးဖြစ်လာတဲ့ပုဂ္ဂိုလ်ကြတော့လည်းပဲ တခိုးရွှေရတပြားပြားဗျာဟင်ပြောတခိုးဗျာနှုတ်သီးကြီးကဟင်ဟုတ်ကလားဗျာဟင်သူကတော့အဲ့ဒီနေ့ဆင်းတော့ရောက်ပေးပါဦးထင်ပါဟင်ဟုတ်ကလားဖဲချုံကုန်းမှွေဆိုလို့ဟုတ်ကလားနှုတ်သီးကပဲအာမရတော့ထွက်ရတော့ပေါ့လေဘယ်သူမှလည်းရံလို့လို့ရတာမျိုးမဟုတ်ပဲဟုတ်ကလားဟင်အဲ့ဒီမှာပြောင်းသိကူသိပေါ်နေရင်လေယောဂီတို့ဘယ်လိုမှ စိတ်လည်းတည်လို့မရတော့ခေါင်းမှမအေးတော့ဘူးဘယ်လိုမှစိတ်ထဲမကြဘူးဟုတ်ကလားလားမှန်ပါပါအဲအဲ့တော့မနောจิตမှမရှိရင်ဖြည့်ပြည့်လည်းဘယ်တော့မှမြင်နိုင်တော့ဘူးအဲ့တော့မလိုလားအပါတွေပဲရောက်တော့မယ်ထင်တယ်မှန်ပါပါဟင်သူများဒီတော့อืมဆယ်ရက်လောက်ကတည်းကဝင်းဘယ်လိုလေးထွက်ဘယ်လိုလေးဟုတ်ကလားဗျာနှကောင်းထိတ်မှာဘယ်ဟာကဘယ်လိုလေးငါမာတော့လားอืมသုံးပါရှိသွားပြီထင်တယ် ဘာမှလည်းထူဟင်တို့ရှိဆက်လုံလုံကောင်းမှာကောင်းမှာဟာဟင်လက်ပြာထိုင်နဲ့ဒါပဲမြင်မှာပါကြာဖိတ်ပြီးကြီးတော့ထင်တယ်ဟိအဲ့ဒီခါကျခင်ဗျားတို့ဒူးရလာတော့မနော်ဟင်ဒီတိုင်းနဲ့ဒူးရလာတတ်တယ်ထင်တယ်ဟိခြေတုံချကြတော့ဖက်မရကောင်းမလားဖြည့်သူကကောင်းမလားနောက်သူကကောင်းမလားဟုတ်ကြဗျာဒီလိုလဲလာနိုင်တယ်တို့မဟုတ် ဟိုပြန်စိတ်ပူစိတ်တွေကြားတဲ့ကတွေ့တဲ့ဖြစ်ရပြည့်ရပြီးတဲတဲကွယ်ကွယ်ရှိပါမလားမရှိပါဘူးဒါကောအဲတကယ်ဟုတ်လေသလားမဟုတ်လေသလားပြကြက်ပေါ်ဟောလေသလားတွေမဝင်နိုင်ဘူးလားဒီမှာလဲဝင်နိုင်တာပဲဟုတ်ကလားလားဒီရသိလေကိုမှလည်းတဲတဲကွယ်ကွယ်မြင်မမြင်ရတော့ပဲကိုဟုတ်ကလားရှုပ်ွက်ထဲကဖြစ်ရင်ကြီးတော့လဲတဲတဲကွယ်ကွယ်မတွေ့တော့ဘူးဟုတ်ကလား ကိုကြည့်တော့လေစနေတော်ကြီးတို့ကြံဆိုင်ကကြံစည်းနဲ့တို့နဲ့ဘယ်ဟာတာတော့ဟာဟုတ်ပါမလားဟင်ကြံစည်းကြီးတခါတည်းဆိုင်ပိုင်ရှင်ကညှစ်ထုတ်ဟုတ်ကလားလားဟင်ဘယ်ချိန်ကြတော့မိုက်ပုံပြည့်တော့အခုရောည9နာရီကြတော့ဘယ်နဲ့တော့ရေကုန်ရေကမ်းမဟုတ်လားဟုတ်ကလားဟင်လူတော့ဖဖမောနေပြီဟုတ်ကလားဗျာ ဟင်ဟင်လူတော်ဖဖမောနေဒါခမည်းတော်မို့ကျွတ်တို့မာသေတော့ငါရှိပြီးအိုးကျွတ်တို့ကဟိုအရိယဝါဒကြောင်းအခန်းနံပါတ်30အဲ့ဒီမှာမော်ကျွန်းကလာတာက29ဦးထွန်းရင်တဲ့နာမည်ကကြတော့ဖင်ချင်းမခံနိုင်တော့ခေါင်းအုံးယူသွားတာဓမ္မယုံကိုပုတ်ကလာသူများကခေါင်းခေါင်းအုံးတာသူကဖင်ကိုခေါင်းအုံးနဲ့ထိုင်ရဗျာအဲ့တော့ဖင်ခေါင်းအုံးခုလိုက်တော့ ခြေထောက်နှစ်ခုကနည်းနည်းလိမ့်သွားသဘောဗျာအဲ့တော့ကောင်းကထဲယူခဲ့ပြီးဒီဘက်လည်းတလိမ့်ပေါ့ဒီဘက်ကလည်းတလိမ့်ဗျာနှစ်လိမ့်လေဗျာဟုတ်ဗျာဒါမှဖင်နေဟိုဒုနှလုံးကညီမှာကိုဗျာဟင်အဲ့တော့ဖင်နေဒုနှလုံးကပါညီတယ်အောက်ကရုပ်ကြသွားပြန်တော့မရဗျာဗျာဟိုတောင်ဆိုသေးခင်ဗျာတို့ဟုတ်ကလားဗျာဟိုတို့မအားကြောင့်ဖြစ်တဲ့ဒဏ်ကအမှတ်နှစ်ခုပါလို့တို့ဒီတော့ပြောနေတာပဲ ပြီးတော့ဘာမှတ်ရမလဲဘာမမှတ်ရဘူးတော့ပြောမနေနဲ့ပေါ်တာမှတ်ချက်ပြေသားဒီတတိကသူသူတေသနာပြုပြီးတော့မှားတာဆိုသူကသူဖယ်ထုတ်သွားမှာပါမှန်တာကိုသူကသူဖော်ထုတ်ပေးနေတယ်ဟုတ်ကလားလားတတိကအဖုံတောင်းယူပါတယ်ဆိုပြီးပြီလေဗျာသူပြောတာဟုတ်ကလားလားအဲဘယ်လိုဆိုမှားတာမှန်တာစဉ်းစားမနေနဲ့ကိုကိုဝေမရှုံးနဲ့တတိကပို့ပို့သားအဲသူကသူဟိုမှတ်ပြီးတော့မှားရင်သူကသူဖယ်ထုတ်သွားမှန်ရင်သူကသူဖော်ထုတ်ပေးဟုတ်ကလားဟင် ပြီးတော့တို့ကြည့်ရှိသမျှကြည့်ပြီးသားတွေအဲတေတရားရှိတတိယတော့သူပဲသွားတာဟုတ်ကလားဗျာအဲပြီးတော့တိတရားရှိတာလေသူ့ကသူခေါ်ထုတ်ပြီးမှာပါပြီးတော့ဒိုးမနိုင်တဲ့စိတ်ကိုလည်းသူပဲကင်ပြီးမှာဟင်စိတ်သွားပြီးငင်းငင်းဟဲ့ပြောလို့ရတာမျိုးမှမဟုတ်ဖ ೇನೆ ဟုတ်ကလားဗျာတို့လောကီဥပမာနဲ့ပြောရင်ဒါဟုတ်ချင်းတရိုးကြရတာထင်တယ်ဟဲ့ဒီမှာလဲစိတ်ကိုမနိုင်တဲ့အတွက်စိတ်ရဲ့နေရာစိတ်တပိတ်လို့ခေါ်တဲ့တပိကိုကင်ထားတာဟုတ်ကလားဗျာဟင်စိတ်ကိုလည်းသွားပြီးချုပ်ချင်းတုတ်ချင်းဘာလို့လဲ စိတ်ပြီးစိတ်လို့လှုပ်လိမ့်မယ်သူ့လှုပ်သူသူလှုပ်ချင်တာလှုပ်လေတို့ရတာတို့အမှတို့မလွတ်နဲ့ဟုတ်ကလားဟဲ့ဟင်ဆွဲစိတ်ပြီးဘလောက်ပဲတွင်ပြေးပြေးမှစိတ်ကမှနောက်ကလိုက်ပြီးဟိုမှတ်မပေးရင်သူအရာတာဘာရှိဟင်အရာတာမရှိဒီပြန်လာလိမ့်မယ်ကိုလို့ကိုလို့တို့ဒီတော့ပြောထားတာပဲကွဟင်အဲ့လိုလုပ်ရမှာကိုတော်ဥထုံးရင်ကြီးကမလုပ်တတ်တော့အဲ့လိုကြီးပြအဲအည9နာရီလည်းပြန်လာရော ကျုံခန်းလာပြီးပယုတ်စီဘူးလေးတပူနဲ့ကျုပ်လိမ့်ပေးသားမှာဗျာတော်နေဖင်ကြီးထောင်လိမ့်ပေးရတော်နေကျောမကြီးလိမ့်ပေးရဟိုတော်တဲ့ပခုံးလိမ့်ပေးရမယ်ဟွာကိုသုံးရက်ကိုပယုတ်စီတပူကြမယ်ဟုတ်ပြီယာဘယ်နဲ့တုံးဗျာတို့ဒီတော့ရှိပါအောင်ဟင်ဟုတ်ဟိုပယုတ်စီမရှိလို့မဟုတ်ဘူးလားဟာဟုတ်မရှိမရှိတာကဘာမရှိတာတော့ဗျာဟင်ဒါမျိုးမရှိတာပြောတာလားပယုတ်စီမရှိတာပြောတာလားဟင် ပယုတ်တိမရှိတော့ပါဗျာပယုတ်တိလိုတော့အထုခံတော်မူပါဆိုရင်တော့ဟုတ်ကလားဒီနေ့တပူးကြတော့ပုံလေးနေထင်နေဟဲ့တာဝတ္တမဟာကြောင့်ဖြစ်တာဟုတ်ကလားဗျာပြီးတော့ယောဂီတို့ဝေဒနာကအိမ်မှာရှိတုန်းကဝေဒနာတဲ့တရားသားမှမပေါ်ဘူးပုံဟုတ်ကလားဗျာဘိုးကဝေဒနာဝေဒနာဒုက္ခဒုက္ခပါပဲဟုတ်ကလားဟင် ဟိုအိမ်ဖဲဝိုင်းတညာလုံးထိုင်တော့ကနာတာတော့မရှိပါဘူးခင်ဗျဟုတ်ကလားလားအင်းသူယောဂီမျိုးသမီးတွေပြောရင်ဟိုအတင်းအချင်းပြောတော့ကတော့อืมကြာပါဘူးကွာကြာလားမကြာပါဘူးအေးပါလားဝေဒနာကဘာမှရှိတာမဟုတ်ဒီတတိအားကမအားကောင်းတော့သူ့ကိုချဲ့ပြီချဲ့မနော်ဒါတတိချဲ့တာခင်ဗျားဝေဒနာဘက်ကတိုးတယ်ထင်မနေနဲ့မှန်ပါဗျာဟုတ်ကလားလားအဲခင်ဗျားတို့ဟိုဘက်ကတိုးတယ်ထင်နေတာကြီးအဲဒီဘက်ကတိုးနေတာ ဟုတ်ကလားဗျာဟိုတို့ဟိုငါးပါးသိနေကြရင်တသိပေါ်တသိထင်တယ်ဟဲ့ဒီမှာလဲဓမ္မပေါ်ဓမ္မဓမ္မပေါ်ဓမ္မတင်းနေရေမှန်အားဒီတရက်မှန်အားနဲ့နှစ်ရက်မှန်အားသူမလားဗျာဒီလိုဆိုတစ်ပတ်မှန်အားနဲ့နှစ်ပတ်မှန်အားဟောဗျာအခုသုံးပါရှိပြီအဲ့တော့ဟိုဘက်ကနာရာလေးနင်းနေပဲဖြစ်ပါသေးတတိအားကချဲ့ပြတော်မယ်အဲ့တော့အကြီးကြီးတို့ခမတို့ထင်းနေရတတ်ပါဟုတ်ကလားဗျာ ဟင်အဲ့ဒါတွေဘယ်ဟာပေါ်ပေါ်သူ့ဖြစ်ခင်ကြည့်ရမှာမဟုတ်ဘူးလားသူအတဲကြအပြင်းအပြော့ဒါပဲမဟုတ်လားဟဲ့အဲ့ဒါကိုမမြင်တဲ့ယောဂီဒီရိမ်မှန်းတန်မှန်ဖြစ်ခဲ့ရင်ဒါဟုတ်လီသလားမဟုတ်လီသလားဆိုတဲ့ဒုရလည်းဝင်ပါပဲဟုတ်ကလားဗျတို့လည်းခဏခဏလာလျှောက်နေတာပဲဟုတ်ကလားဟင်တတိတော်ဒီလိုဖြစ်နေလို့ဘယ်လိုလုပ်ရမတုံးဆိုတာဟုတ်ကလားဗျ ဟင်သူတို့နားများရွှေကောက်ရရင်တော့တို့ကိုတပည့်တော်ယူရမလားလို့ဘယ်သူမှလာမပြောဘူးဟုတ်ဗျာအခုဒါကြီးကြတော့တပည့်တော်ဘယ်လိုလုပ်အောင်ဘယ်လိုဟောဗျာကိုကကြသူတို့တိတ်တိတ်ယူသွားတာဒါကြတော့ဗျာတပည့်တော်ဘယ်လိုလုပ်အောင်မလုပ်လဲဒီလိုကြီးဖြစ်နေလို့ဟိုတော်တော့ဟိုပါပဲလေပင်ကြီးနာနေလို့ပါပဲအဲ့ဒါတပည့်တော်ဘယ်လိုလုပ်အောင်တုံးဟုတ်ဟင်တို့လည်းပြောရတာမောနေပြီအဲ့တော့ဒွိဟာတော့ဝင်နိုင်တယ်အဲ့ဒီဒွိဟာပြီး အဲဒုရသိဖြစ်နေတဲ့အချိန်နဲ့ဒါမောဟသိကိုကွဟင်သူ့ကိုဝေသိကိစ္စမောဟလို့သာလို့သုံးတယ်ဟိုပြနာကိုဥဒိကမောဟလို့သုံးနီးဟုတ်ကလားအဲ့ဒီဥဒိကမောဟကတော့တောင်းခြင်းကြီးမရဘူးတွေသွားတာကိုဆိုလိုသည်ဟုတ်ကလားဝေသိကိစ္စမောဟတော့တစ်ခုတည်းကိုခြီတုံချတုံနဲ့ဆုံးဖြတ်လို့မရတာကိုဆိုလိုသည်နှစ်ခုလုံးတော့မောဟပဲလေအမှန်မသိတာကြီးတဲ့ထင်တယ်ဟင်ပြန်ပြီးတော့တောင်းခြင်းမရဘူးတွေကဘာမှန်သိလိုက်တော့ သိပြီဒုရသိတာကဘာအမှန်သိတို့သူ့ကိုတို့ကမောဟပဲကိုတွေ့မယ်ဗျာဟုတ်ကလားဗျာဟင်ဟိုတို့ထိုင်နေထိုင်နေခြင်းမှုနဲ့အတူတူပါပဲဟင်ထိုင်နေခြင်းဤပါကြတော့တို့မူရင်းမောဟလို့သာလို့တော့ကိုဒီပြန်စိတ်နဲ့ဟိုတွေ့စိတ်ခေါ်มาပေါ့လေဒုရကတွေ့တွေရထင်တယ်ဟိယတိပြမဆုံးပြနိုင်တာတွေ့စိတ်ကြားစိတ်ကြတော့တွေ့စိတ်ဒီလိုတော့နိုင်မယ်ထင်တယ်ဟိတွေးစိတ်နဲ့တွေးစိတ် ဒါကအဲ့ဒီဟိုမူရင်းမောဟကြောင့်ပေါ်လာတဲ့ပါခေါ်မလားဟဲ့အညွန်တို့မောဟပြောမလားဟဲ့တို့မို့လက်ခွဲမောဟလို့ပြောကလားဟုတ်ကလားဟဲ့အဲ့ဒါပေါ်လာရင်လေယောဂီတို့အတားလို့မှတ်ပါဟုတ်ကလားဗျာအဲ့တော့တို့အတားငါမျိုးတင်နေဟဲ့ဒီလူချင်းစိတ်ညှောစိတ်နဲ့လှုပ်ချင်းပြီးအတားဟုတ်ကလား အာမလို့အာမယာစိတ်မခံရင်စိတ်နဲ့ချုပ်တုပ်လုပ်ပြီးအတားဟုတ်ကလားစိတ်မပါလက်မပါနဲ့ဟုတ်ကလားဗျပြင်းပြင်းပြင်းကြီးကြီးပြန်နေတော့ခွေးကြီးနဲ့တုံထိုးလို့ပါလာထလာဟင်ထိုင်နေမှုတာထိုင်ရပါဗျာလားဟုတ်ဗျာအဲအဲ့ဒါလည်းယောဂီတို့အတားလို့မှာတော့ဟုတ်ကလားပြီးတော့ခုနကတွေးစိတ်လို့ခေါ်တယ်ပြန်စိတ်ထင်တယ်ဟဲ့ဟုတ်ကလားဗျာပြီးတော့ပူစိတ်ဗျာဟုတ်ကလား ပူရတော့တို့ကိုကိုကပါနောင်တပြောတာလေအရင်တော့ကဘာမလုပ်ခဲ့မိလို့အင်းတို့အသက်ကြီးတဲ့အားတော့လောက်မှာဟင်နောင်တတွေနောင်တတွေဟင်သူတို့ရေတော့ငါလုပ်ခဲ့ရင်ပက်ပက်လာနိုင်တယ်အဲ့ဒါကိုပဲဟိုနောက်ကကိုပြန်ပြီးတတာကိုနောင်တပြောတာတယ်နဲ့အဲ့ဒီနောက်ကပြန်တတာမှသမျှလက်ထက်ဟာကိုအာမရလို့ပဲမဟုတ်ဘူးလားဟုတ်ကလားလက်ထက်ဟာအာမရလို့နောက်ကပြန်တတာအဲ့ဒါနောက်တဗျာနောက်တ ဟင်နောင်တမဟုတ်ဘူးနောက်တဟုတ်ဗျာဟင်အဲ့ဒါလက်ထက်အာမရလို့မဟုတ်ဘူးလားဟင်အဲ့ဒါလည်းအတားပဲပြီးတော့ဒုရစိတ်ဖြစ်နေလေအတားပဲဟုတ်ကလားအဲ့တော့ဒီအတားငါချက်ယောဂီတို့လွတ်ကလားအာမလို့ဘူးဟုတ်အာမလို့ဘူးအဲ့တော့အသွားဘက်ကတို့ပြောခဲ့ပြီးပြီလေးမိနစ်ကအရေးကြီးပြီးမှအသွားဘက်ကလည်းစာလို့တော့ဝိတ္တနဲ့ဝိသရာပေါ့လေဟင်ခုနကအတားဘက်က စွဲသိတ်ကိုအာဟုတကြီးထားပြီးသူကတားတယ်ဟုတ်ကလားဒီသာသိတ်ကတို့မှတ်သိတ်ကိုအာဟုတကြီးထားပြီးသူကသွားရမှာဟုတ်ကလားဗျာမှတ်သိတ်ကိုအာဟုတကြီးထားရမယ်တို့ပြောတော့အပမာရတတိထင်တယ်ဟိမှန်ပါဗျာဟင်အဲ့ဒီမှတ်သိတ်ကိုအာဟုတကြီးထားသွားရမှာဗျာသူကအဲ့တော့တို့ဒီနာဒီဝနဲ့လင်းနဲ့တိုက်တာလေဒါတော့အများအားရှိတဲ့ကမ္မထာမို့ပြောရတာလေဟုတ်ကလားအဲ့တော့လေလေးနဲ့ နာဝါလေးနဲ့တိုက်တာကရှုွက်ထင်တယ်ဟဲ့ဟုတ်ကလားအဲ့တော့ဝင်းတော့ဝင်းဒီထွက်တော့ထွက်ဒီမှားလာလေးပေးလိုက်ဘူးလားဟဲ့အဲ့ဒီရှုွက်နဲ့မှားစိတ်ကိုဒါရချိန်နာတိုက်တိုက်မိအောင်ကိုဝိတကတောင်ယူပါဝင်လေထွက်တယ်ဆိုတာဝိတဒါကိုပြောတာပါကိုအတွေးခိုင်းတာမဟုတ်ဘူးဟုတ်ကလားဝင်တဲ့အမှတ်ကလေးအထွန်းတဲ့အမှတ်ကလေးတွဲကနေစီးကနေဟွာပေါ်လေဘယ်လိုကတော့ပက်ပင်းတုံလေးလားထိတ်ချင်းတက်ကလေးလား ဝင်လာပြီမှတ်လိုက်ပြီထွက်လာပြီမှတ်လိုက်ပြီဟင်အဲ့ဒီစုကွက်နဲ့မှတ်စိတ်တဲအောင်လုပ်ပေးတဲ့တတိကူပဲဝိတက်လို့ပြောတာပါအဲ့တော့တို့အာယုအများကြီးကြားတဲ့ကနှခေါင်းနဲ့လေနဲ့တိုက်လို့ပေါ်လာတဲ့အတွေ့အာယုမျိုးရှိမှာနော်ဟုတ်ကလားဟိဟိုဘက်ကဟိုလေရဲ့တတိထင်တယ်ဟိအေးလေကတို့ကြည့်တယ်လားဟိအခိုးငွေပါတယ်ထင်တယ်ဟိအေးဒီတော့တတိဖြစ်တဲ့အေးကိုအနှွေးကိုပါတာပဲအေးလေကတို့ကြည့်တယ်မလားဘူးသူ့မိတ်ဆွေနဲ့လာတာ အဲတို့ယောဂီတို့နှခေါမကလည်းသူ့ကြီးခုခံနိုင်ဘူးဟုတ်ကလားဒီအသားမှာအသွေးနဲ့ပတ်ဖွဲ့ထားတာတင်လေဟိအခါဘက်ကလည်းလေဟုတ်ကလားဒီဘက်ကလည်းနှစ်ခုပဲဟိုဘက်ကလည်းနှစ်ခုပဲဒါလေးပါမှဟိုသူ့နှစ်ဖက်ဟိုနှစ်ခုတီနဲ့ဟိခွဲပြီးတော့သူတို့အတိုက်ခံလုပ်နေကြတာလေဟုတ်ကလားဗျအဲ့တော့တို့ဒီနှစ်ခုဟိုတိုက်ခိုက်တဲ့နေရာမှာထင်းနဲ့မီးနဲ့တိုက်ရင်မိကိုဆိုတာထွက်သွားတယ်ဟဲ့မှန်ပါဗျာအဲ့ဒါဈာခံတယ်မှန်ပါဗျာဟင်ထင်းဘက်ကလားမီးဘက်ကလား ထင်းနဲ့မိကြောင့်ကြားကနေလေအဲ့ဒါအာယုံမဟုတ်လားအာယုံအာယုံဟင်ဟုတ်ကလားဟင်အဲ့ဒါအာယုံဟုတ်ကလားအဲအဲ့ဒီတိုင်းမှာတို့ဒီလေတတိနဲ့တို့ဒီနာပြားနာဝနဲ့တို့နှစ်ခုတိုက်ခိုက်တဲ့နေရာတဲ့အတွေ့အာယုံဆိုတဲ့ line လေးဟာရှိနေတယ်ရှိသလားဗျာအေးရင်ဟောအာယုံ line လေးပဲထင်တယ်ဟိနှွေးရင်ဟောဗျာအာယုံ line လေးပဲရှိတယ်ဒါလေးတစ်ခုတည်းကိုပေါ်လွင်ထင်ရှားလာအောင် အဲ့ဒီအမှတ်ကတွန့်တင်ပေးနေတာဟင်ရှိသမျှစိတ်ဒီကိုသိသိချင်တာပေါ့ဗျာတခြားတပူတပမသွားသိချင်တာပေါ့ဒါပဲမဟုတ်လားဟဲ့ဝိတက်တောင်ဝိတက်တောင်ဟုတ်ကလားအာယုံအများကြီးတဲ့ကအဲ့ဒီအတွေ့အာယုံလေးတစ်ခုဒီတဲ့ကိုပေါ်လွင်ထင်ရှားလာအောင်ဟုတ်ကလားတွန့်တင်ပေးနေတာဝိတက်လို့ခေါ်ဟုတ်ကလားလားအဲ့တော့ဒီရှုွက်နမစိတ်တဲ့ရင်ဒါထင်ရှားတာပဲမဟုတ်လားမှန်နေမြက်ွက်တဲ့ရင်အရေးသွားပေါ်တယ်မဟုတ်လား အဲ့တော့အရေးချဖို့လူသေးလားမှန်နဲ့မျက်ခွက်တဲ့ဖို့အရေးကြီးဆုံးပဲဟုတ်ကလားမှန်နဲ့မျက်ခွက်တဲ့အရေးကပေါ်သမီးရဲ့ပဲဗျတို့လိုက်ချာမှမမဟုတ်ဖ ೇನೆ အဲ့တော့အရေးဦးစားပေးဖို့လူသေးလားလူဦးထင်တယ်ဗျရှုပ်ွက်နမစိတ်တဲ့ဖို့ဟုတ်ကလားဟုတ်ကလားဗျာဟင်ဒီအာယုံလေးတစ်ခုတည်းကိုပေါ်လွင်ထင်ရှားလာဖို့ဒါထင်တယ်ဗျအဲ့တော့တို့ဝင်ဘယ်လိုနေတယ်လဲထွက်ဘယ်လိုနေတယ်လဲအရင်တော့ကတော့ဟိုနာဝလေးမှာကပ်ပြီး အောက်မေ့နေတယ်လို့အတွင်းတတိလို့ဘာသာပြန်ပေးထားတာလေအဲ့ဒါကိုတို့စားလို့ဝိစာရလို့သုံးမြတ်ဟုတ်ကလားဗျာဝိစာရကသုံးတတ်နေတာလေဟင်အဲသူကဘာလို့ကသုံးတတ်နေရတယ်လဲဆိုတော့ဒီအပြင်ကနေပွားဖို့မှုတတိလို့ခေါ်တဲ့ဝိတက်ရဲ့တွန့်တင်ပေးလိုက်တဲ့အာယုံကိုပျောက်ပြတ်မသွားအောင်လေဟင်ပေါ်လွင်တဲ့ပေါ်လွင်ထင်ရှားတဲ့ထင်ရှားလာအောင်လို့သူကအများအားထိမ့်သိမ့်ပေးနေရတယ်လေဟုတ်ကလားဗျာဟင် သို့မဟုတ်ဟိုခုနကတတိကရှုခွဲနဲ့မသိတဲ့အောင်လုပ်ပေးတာတယ်ဟဲ့အဲ့ဒီရှုခွဲနဲ့မသိတဲ့အောင်လုပ်ပေးလိုက်တာလေးကိုကြွားထွက်မသွားအောင်ဟင်သူကကပ်ပြီးတော့တုံးပေးနေတာတယ်ဟဲ့ဟုတ်ကလားဗျာဒီနှစ်ခုအဓိကပါပဲဟင်တို့မနေရတော့လင်းနေမရနဲ့ဥပမာပေးလိုက်တယ်ထင်လဲဒီဝါစာသူလည်းအိမ်ထိမ့်သိမ့်သူလေသူတို့နှစ်ခုရှိလာလို့ရှုွက်ထဲကဟာလေထင်ရှားတဲ့ထင်ရှားပြီးတွေးတဲ့တွေးပြီး လှုံရှားဖြစ်ပြဆိုရင်မက်ခင်လန်းထင်တယ်ဟဲ့မက်ခင်လန်းပေါ်တဲ့ပေါ်ပြီးဟုတ်ကလားကိုထင်ရှားတဲ့ထင်ရှားလာရင် ကိုလူကလေးကို နှစ်လူ အားရသဘောကြတဲ့ပီတီကောဟင်ပြီးတော့မပင်မပန်းချမ်းချမ်းသာသာဒုက္ခကောဒီလိုမပင်မပန်းချမ်းချမ်းသာဒုက္ခလည်းဖြစ်ပြီးကိုလူလည်းကိုနှစ်လူအားရသဘောကြနေတဲ့ပုဂ္ဂိုလ်ဒီကိုအိမ်မှာစီးပွားရေးလည်းဖြစ်နေပြီမိသားစုလည်းတင့်တင့်နေရင် တခြားအိမ်ခင်ဗျားတို့သွားလည်အောင်မလားမလည်ပါဘူးဗျာဟင်ရင်နွေးချမ်းတော့ဖိတ်ကလေးမှမသွားတော့ဘူးလားသွားပါဘူးဟာဟုတ်ကလားဗျာအာဟုတ်အာဟုတ်ကလားဗျာဟင်ရင်နွေးချမ်းတော့ဖိတ်ကလေးမှခင်ဗျားတို့မသွားကြတော့ဘူးလားရှင်ရင်အိမ်တော့မှမကူးကြဘူးလားဟုတ်ကလားဗျာဟင်တကယ်လို့များအိမ်ကနဲ့များကတောက်ကဆဖြစ်နေတဲ့သဘောချင်းမတိုက်ခိုင်ရင် ဘယ်နဲ့တော့ချင်းရေးအိမ်ကမခေါ်တော့ဟုတ်ကလားကိုလိုလိုဒီလိုလိုနဲ့ဟိုစကရောပေါ်ရောနဲ့မိဖွဲ့ပြီးသွားထိုင်တော့တာထင်ဟဲ့ဟုတ်ကလားလားအခုတို့ကိုလူကလေးကိုနှစ်လိုအားရသဘောကျနေပြီဟုတ်ကလားအဲ့ဒီချိန်ဟာယောဂီတို့ရဲ့ပူရောစိတ်ရောလည်းမပင်မပန်းချမ်းချမ်းသာသာနဲ့ရှုလို့ရပြီလေဟုတ်ကလားဟိုဟိုပွဲကြီးသမားနဲ့ပြောလို့ရှိရင်တော့ယောဂီတို့မျက်လုံးလေးနှလုံးကိုဇာတ်ကုံပေါ်ပြစ်တင်ထားလိုက်ရင်ထင်တယ်ဟဲ့ ဘာလုပ်ဖို့လိုသေးတော့ဟိုးဇာခုံပေါ်မှာရှိတဲ့ဇတ်ကောင်ကပါဇာလန်းဇာပွဲအချိန်ဆက်မိအောင်ဟုတ်ကလားအမျိုးမျိုးပြမှာသူသာချွေးပြန်မှာတို့ဘွေးကြီးကမှချွေးပြန်တရားရှိသေးလားမရှိပါဘူးဟင်နာတရားဟောရှိသေးလားမရှိပါဘူးတို့ဒီမှာတော်တွေလည်းများမှာပါမြို့တွေလည်းရှိမှာပါညာလုံးပေါက်ပွဲကြည့်ဘူးလားဟုတ်ကလားနာလားနာပါဘူးဟောဟင် စိတ်မပါလက်မပါပဲလားစိတ်ပါပါဘူးအာဟုတ်ကလားကိုကနေကြီးကလည်းထွက်ပြီးပြောကြီးကလည်းခောက်ပြီးဘယ်နဲ့တော့ဒါတော့မထခြင်းထခြင်းနဲ့ဘယ်နှနာရီတော့အဲ့ဒါည9နာရီရထင်တယ်မနေ့6နာရီထိဟင်ဟုတ်ကလားဗျာဟင်ဘယ်နဲ့တော့ဗျာဟင်တခုဆိုတခုမျက်လုံးပေါ့ဟိုဇက်ခုံပေါ်မျက်လုံးလေးပြစ်တင်ထားလိုက်ရင်ထင်တယ်ဟဲ့ ဒီမှာလဲရှုွက်ထဲကိုတတိရောအတိရောပြစ်တင်ထားလိုက်ရင်ဝင်မဟုတ်ဘူးလားအဲ့ဒီခါကျလွယ်လိုက်တာသူဟာသူဝင်သူဟာသူထွက်သူဟာသူဝင်သူဟာသူထွက်ဟုတ်ကလားခေါင်းအေးလို့စိတ်ထိုင်ကြလေသူဟာသူလုံးလုံးစီပဲဟုတ်ကလားသူအိပ်ပျော်သူတယောက်ကဲသူအိပ်ပျော်သူဟာမအိတ်ခင်ကိုဝင်ခလုတ်ထွက်ခလုတ်များနှိပ်ပြီးအေးရကလားဟုတ်ကလားဗျာ အေရိုတို့အိတ်ထာနဲ့ခေါင်းအေရိုစိတ်ထိုင်ကြမှာအိတ်အိတ်လို့ရတာတင်ဟဲ့ဟင်းဘာလို့ကောင်းမညာလို့အောင်မတောကရှိနေအိတ်လို့ရပါလားမရပါဘူးခကြောင်တို့မျက်လုံးကြောင်းတောင်းနေဦးမယ်ဟင်းခေါင်းအေရိုစိတ်ထိုင်ကြအိတ်သွားပြီဟောကြည့်နေတယ်နေညာလည်းညာအောင်သူ့အတူဝင်သူ့အတူထွက်တယ်ဟဲ့ဟင်းအော်တော့နာပြီးနဲ့ချက်တိုင်းချက်တိုင်းနဲ့နာပြီးသုံးကြီးဆန်းကြီးဟုတ်ကလားဟင်ကိုလို့မယွာပါဘူးဝင်လေထွက်လေဟာပုံမှန်တို့အမြဲရှိနေပါတယ်ဟင်အိယာနုဒါနဲ့ အော်နောက်ကောင်ကြသွားပြီဆိုတော့တောကကြီးပဲထအောင်လည်းရောဘဝင်လေးရက်လည်းတဲ့ရောအဲ့ဒီခမည်းတော်ရင်ညွန့်တော့ကပဲပြန်ထွက်ခွင့်ရှိတော့တယ်ဟင်ပုံမှန်ဟုတ်တော့လေတို့ဝင်ရှုပ်သွားတာကိုဟုတ်ကလားအခုလဲပုံမှန်မဖြစ်တာတို့ဝင်ရှုပ်နေလို့ထင်တယ်ဟဲ့ဝင်လေထွက်လေတော့သူလမ်းသူသွားမဲသွားနေမှာပါဟင်အဲ့တော့တို့ခုနပြောတဲ့ဟိုရှုွယ်နဲ့မသိတဲ့ပြီးအောင်ဟုတ်ကလားထမင်းနေအောင်ဟိုအပြင်တတိခေါ်มาပေါ့လေဝိတကတောင်းယူတယ်ဟုတ်ကလားဗျာ ဟင်ပြီးတော့အဲ့ဒါလေးကိုဟိုလွတ်ထွက်မသွားအောင် ကျုပ်ကနမသိအမြင်တီးနေအောင် အတွင် အောင်မင်းမှုတတိခေါ်တဲ့ဝိသရာထင်တယ်ဟဲ့ဟုတ်ကလားဗျသို့မဟုတ်ဟိုဒီအာယုံလေးတစ်ခုတည်းကိုပေါ်လွင်ထင်ရှားနေပြီးဟုတ်ကလားထင်ရှားနေတဲ့အာယုံလေးဟာထင်ရှားတဲ့ထင်ရှားအောင် ကပ်ပြီးပုတ်တိုက်ပေးနေပြီးဟုတ်ကလားဒီလိုလားတို့ဟိုရလာကလေးတွေ့နေရင်သိဝင်စားမလားဘူးလားသိဝင်စားပါဗျာအဲသူ့သိဝင်စားရင် ပြင်းမလားပြောမလားအဲပြောလာရင်ဘဝလည်းငြိမ်ကြသွားမှာပဲဟင်စိတ်လည်းထိုင်ကြသွားမှာပဲဟုတ်ကလားဗျာအဲ့ဒီကကြရင်တို့ပီတိဆိုတဲ့ကိုယ်လုတ်ကလေးကိုနှစ်လို့အားရဟောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဗျာအဲဖြစ်လာရင်ကိုယ်ကမပင်မပန်းမဲထင်တယ်ဟဲ့ကိုယ်ဘာလို့ယူဖို့လူသေးတော့ဟဲ့ဟင်ဒုက္ခကောမဖြစ်နိုင်ဘူးလားဒီလိုဆိုဒီနာပြီးဝမှာသူ့စိတ်ဝင်စားနေရင်တခုတည်းသောစိတ်ဆိုတဲ့ဧကကရာဟောဖြစ်ပါဗျာအဲဖြစ်နိုင်တယ် ဒါကိုယောဂီတို့အသွားလို့ပြောတာဟုတ်သူအားကောင်းမို့ဟိုမှားအားကိုမီးပြီးသူသွားမှာတယ်ဟဲ့ဒီကံလေလေဟုတ်ကလားဗျာအဲ့တော့သူကလည်းတို့တွင်တွင်သွားမှာတယ်ဟိုဘက်ကလည်းတွင်တွင်တားမှာအလွယ်တကူတော့ခမည်းတော်လျှော့ပေးလိမ့်မယ်မထင်နဲ့ဟင်ဟုတ်ကလားဟဲ့တို့တော့မှာတော့ သူတို့သမီးကိုမင်္ဂလာဆောင်လို့သူတို့သမီးခန်းကိုဟိုသူတို့သားသွားပို့တဲ့ချိန်ဟုတ်ကလားဟဲ့ဟင်အိမ်ငါထွက်ကြရရွာဆိုရွာကထွက်ကြရကတကားပြီးဘလောက်များတော့ဟိုးများတာများတာငါပြောသည်တလုံးနဲ့လည်းပြီးတနော်ဟုတ်ဟုတ်ဟုတ်ဗျာဟင်ဟင်အဲ့ဒီမှာငါပြောသည်တလုံးနဲ့ပြီးတယ်ထင်တယ်တို့ဒီကပြီးနိုင်ပါမလားအတားဘက်ကဟင်ပြီးနိုင်ပါမလားဆွဲစိတ်လေဟုတ် တခြားကထတာလားကိုဆွဲကကိုတားနေတာလားအဲ့တော့ဒို့ဆွဲကမနေရမစဆွဲတာလားဘယ်တော့လောက်ကတော့အာလူတွေကဟုတ်ကလားဗျာအဲ့တော့ဆွဲကဘလောက်နာလာပတော့အေးအေဟိုတို့ရွာတဲ့တုန်းကတော့ဆွဲကြီးကရှိတာဘူထင်တယ်ဟိဒါကဘာဒါကညာဒါကဘလောက်ကြီးကောင်းနာနဲ့သူကပြောမှတ်စိတ်ကသူပြောတာလိုက်ပြီးတော့မှတ်ပြရတာတပည့်ထင်တယ်နောက်လိုက် ဟုတ်ကလားတို့ဒီသခန်းရောက်လာတဲ့ကာလကြတော့အဲခမည်းတို့ဒီကမှတ်စိတ်ကိုသူကဟိုဆွဲစိတ်ကိုယာရုချပြီးတော့မှတ်စိတ်ကိုယာရုတင်ပေးတာထင်တယ်အဲ့တော့ခုတော့မှတ်စိတ်ကဘာတော့ဟိုထင်တယ်ဟိဒီဆွဲစိတ်ကအဲ့တော့တက်တက်လုံးကဘိုလ်လောက်လာတာကဒီကနေ့တပည့်လောက်ရမှာကိုရှင်းနိုင်မလားရှင်းပါဘူးဟုတ်ကလားတက်တက်လုံးကသူ့တပည့်ဖြစ်နေခိုင်းစားနေတဲ့ကောင်က ဒီကနေ့သူ့တဲ့အမိန်ပြီးတော့ဟောသူကျင့်ရမှာလားဒီလိုဆိုငါပြောဒီတက်လုံးနဲ့ရတော့ပါတယ်သူဘယ်လောက်နဲ့ဝေရမှာတော့ဟင်ဟာဟာဘယ်လိုလုပ်ကြဟင်ဘိုးမင်္ဂလာဆောင်တကားစီတာကကလေးတွေများပါတယ်ဒါရောက်မင်းပြောဒီတလုံးကတော်တော့ကွဲဆိုရတာအဲဒီကကိုယ်ဆွဲစိတ်ကခုပြန်တာပြီးတော့အဆွဲစိတ်ကလည်းတစ်သက်လုံးလုံးဘူကြလာတော့ဆွဲစိတ် ဟုတ်ကလားဟင်နောက်လိုက်ဆွဲသိမ့်မဟုတ်ဘူးဟုတ်ကလားအဲ့တော့တို့ဒီဘက်ကတွင်းထိုးပေါက်အားကောင်းမှတိုးနိုင်မယ်ထင်ဟဲ့ဟုတ်ကလားဗျာထိုးပေါက်အားမကောင်းရင်တိုးနိုင်မှာမလားအဲ့တော့ပထမနေ့မှတပြားဝင်ပဲလို့နေတော့ခါဒါကိုမေ့သွားပြီထင်ဝင်ပဲလို့နေတော့ထွက်တယ်လို့နေတော့ဟုတ်ကလားနောက်ရမှတော့ဟော နောက်ပတ်မတော်ဟောဟုတ်ကလားဒီလိုဆိုဒီဟိုအသွားဘက်ကရှေ့တိုးတာမတိုးဘူးလားမတိုးဘူးတွေးနေတယ်ထင်တယ်ဒီလိုဆိုအတားနဲ့အသွားနဲ့အာညီနေပြီဟင်ဒီလိုဆိုခမရတို့ဟိုတို့ထုတ်စီတိုးဝဲနဲ့ပြောရင်တနေ့လုံးတိုးလဲအောင်သူပြီးကြားလိမ့်မယ်မထင်နဲ့ဟင်စီးလက်ကောင်ပြီးသွားမထင်နဲ့ဟင်ဟိုဟာစီးတဲ့ဘက်ကလည်းဒါပဲထင်ဟဲ့ ဟင်တို့တဲ့ဘက်ကလည်းဒီနာထင်တယ်ဟင်ဟုတ်ကလားအဲအဲတို့ဟိုခေါင်းခေါင်းတကြီးပါသေးတယ်နဲ့ခေါင်းတကြီးကသူ့စီးတွေမကဘူးဟိုတို့ဥလျှော့ခေါ်တာဟဲ့အဆုံးထိဟုတ်ကလားခမည်းတော်ဒီနာလေးတယောက်သေးသေးဆိုပြီးတော့ဟိုအသားနဲ့အသွားနဲ့တစ်ခုချင်းနဲ့ဆိုတော့ဟို၆လိုက်ဒီ၆လိုက်လုံးနေနဲ့ငါခေါင်းငါလာပြီးဥလျှော့ကနေဖောင်းအောင်နဲ့ခဏဒီတိုင်းဟုတ်ရခေါင်းကလည်းကြည်နေတာတော့ ဟင်ဟင်ဟင်ခေါင်းလျှောက်ခေါ်လားဦးလျှောက်ခေါ်လားဟင်ခေါင်းကခေါင်းလျှောက်ပါပါနေကြလူကြီးစိတ်ကလေတတိပိုင်တော့ဟုတ်ကလားဟင်ငါတို့ခေါင်းလျှောက်ဒီပါတယ်ခင်ဗျာသူစည်းတွေမကဘူးဟုတ်ခင်ဗျားတို့အဲ့တော့ဟိုတယောက်ချင်းလည်းပါဆိုပြီးတော့ဟင်ငင်းငင်းကြီးနဲ့ဒါအဲ့လိုလုပ်နေတွေးနေပြီခုကခင်ဗျားတို့ဟင်ကြိတ်တို့နိုင်တာ ဟုတ်ကလားဟင်ရှေ့လည်းတိုးနိုင်ဘူးဟင်အဲရှေ့လည်းတိုးနိုင်ဘူးအဲခင်ဗျားတို့တောင်းလို့ဖားမယ်နေရာကြအဲဟိုကလည်းခင်ဗျားတို့ပဲဟိုမဲတင်ဖားမှာကြံတဲ့ကွာထွက်ကျင်တော့ပါစေဟုတ်ကလားအဲတော့ဟာတယောက်တယောက်ချင်းလည်းဒါလေးလောက်တော့ဆိုပြီးသူ့နိုင်ငါဖမ်းမယ်ဆိုများလုံမနေနဲ့ခေါင်ရှောက်မှုသွားမှာနော်အဲခေါင်ရှောက်လဲတတိထားအိုးဟုတ်ကလားဟင်ပဲ့နေတော့ဒီလိုဆို ဟင်ခြေကအစည်းကိုလည်းကြောက်ရဘူးနောက်ခေါင်လျှောက်ကိုလည်းကြောက်ပါနဲ့ဟင်တိုးနိုင်ပါမလားမတိုးနိုင်ပါဘူးတိုင်းလည်းပြန်ရသေးတာပါပြန်ပြန်ရတာပေါ့ဗျာမတိုးနိုင်တူတူဟင်ဟင်ဘယ်လိုလဲဘယ်လိုလဲဒါတော့ဗျာသူတို့ဘာတော့ဟိုမခံလို့ထားပြောတယ်ထင်တာပဲဟင် အာအာဘယ်လိုပြအသေးပေါင်းမှာပါလဲသူတို့ဟင်ဟင်ဟင်အခုတော့မေးလိုက်ဝင်းအေးဖက်နှွေးဟုတ်ဗျာဟင်ဟင်အေးရနှုံးမေးတောင်ဒါပဲပြောမှထင်တာပဲဟုတ်ဗျာဟင်အဲ့တော့ရှိမတိုးတာနောက်မဆုတ်တာဗျဟုတ်ကလားဒါဘာဖြစ်နေသလိုဆိုယောဂီတို့ အသွားပဲအနည်းနေတာကိုပြောတာထုတ်ဖို့အနည်းလို့အဲ့တော့ဘယ်နေရာရောက်ရောက် ဉာဏ်အခင်းအခင်းအထက်တွေတက်လေဒီတိုင်းပဲသူကတော့နိဗ္ဗာန်မဝင်မချင်းအောင်သူပြီးမအောင်မချင်းဒါမှနော်ဟင်အဲဒါတို့ဒီပထမလမ်းဆုံးနေကြတာပါခင်ဗျားတို့ယဟနာမဖြစ်မချင်းဒါမှဟင်သူ့နေရာတော့သူတားရှိတာပဲလေဒါမှဒါမှမတားတဲ့ချိန်မရှိဘူးဟုတ်ကလားဗျာသူ့ဘက်ကအတားဘက်ကတော့ပြည်ကြီးတယ်ကျွမ်းကျင်တယ်ဟုတ်ကလားအားကောင်းတယ် စီးလို့မှုလည်းရှိတယ်ဟုတ်ကျွတ်တို့အသွားပဲကားတာဟင်ဘယ်လိုဟင်စီးလို့မှုဟာဟုတ်ကလားစီးလို့မှုလည်းမရှိဘူးအာဟောအာလည်းမရှိဘူးဟုတ်လားစီးလို့မှုလည်းမရှိဘူးတဲ့အာလည်းမရှိဘူးတဲ့ဟုတ်ကလားဗျပါရင်နာရေကဟောဟာဘိုးဆိုးတယ်ဟာဘယ်နေတော့ဒီလိုသူတို့အသွားအောင်လို့ရှိရင်နိဗ္ဗာန် ဟုတ်ကလားဟိဟိအတားဘက်ကအောင်လို့ရှင်တော့ရွာပြန်တော့ဟုတ်ကလားဟိအဲ့တော့ရွာပြန်နဲ့နိဗ္ဗာန်ပဲနည်းတော့ဩဗျာဘယ်လိုတို့ဗျာပြောတော့တဲ့ခရီးတို့ထုတ်စီတိုးမယ်ဆိုလာသေးဟုတ်ကလားဗျာတို့ဆိုရွာပြန်နာနည်းရှင်ဟုတ်ကလားဟဲ့ဟိဟိ အာလုတ်ပြောမယ်ဘယ်နေတော့ရှိတာတော့ရွာပြန်လာနီးနေပြီတဲ့နောက်ကတော့ဟင်မပြန်လာလဲပေးနေတာပဲဖြစ်ရမယ်မပြန်မှုဆိုတာပေးနေတာပဲဖြစ်ရမယ်ဘယ်လိုလုပ်လဲဟင်တော့နလာမပြေပဲပြန်ရင်သူများတက်ယူမှာဆိုလို့လေဟုတ်ကလားပေးနေတာပဲဖြစ်ရမယ်ဟင်တတိယဘယ်ယောဂီမှမတူလားဆောင်သေး နှလားမပြင့်ပြောင်းဘူးဖရာတဲ့ဟင်းအားထုတ်လို့မရလဲဝေယဝိသလုပ်နေမှာပဲဟုတ်ဗျာဟုတ်ကလားဗျာအာပြောတယ်ပြောတော့ရမှာကြီးဗျာဝေယဝိသလုပ်လို့ကတော့ယောဂီတွေပြောပြီးကျုပ်ကတန်ဘုံနဲ့တိထုတ်မှာလို့အဲ့လိုပဲပြောထုတ်လိုက်တယ်အဲဟုတ်ကလားဗျာအခုလည်းနှလားမပြင့်မပြောင်းဘူးဆိုပါတော့ဟင်ဟင်အိမ်ကြာမှာမျက်နှာပူလို့နေမှာပါဗျာဟုတ်ကလားဟင် အဲ့တော့တို့အသွားအားကိုကိုအားကိုအပြီးသုံးပါဘယ်သူမှမေ့ကြအောင်လို့ဟောစီးလုံးမှုအရေးကြီးဆုံးထင်တယ်ဟဲ့တို့အရင်ကတော့ငါးပြားပြီးငါးပြားပြီးနဲ့ပြောခဲ့တာထင်တယ်ဟဲ့ဟင်ငါးပြားပြီးဥပမာနဲ့ပြီးခဲ့တာလေဒါစီးလုံးမှုကိုအတိအကျခေါ်လာမဟုတ်ဘူးလားဒီမှာလည်းအမှားမှားမှားတို့ဟုတ်ကလားပြီးတော့တို့ပြောနေတဲ့ဟိုအရင်ကပြောခဲ့တာတွေလည်းပါပါတလေးဟုတ်ကလားမျက်စိမကစားနဲ့ဟုတ်ကလားပစာမကစားနဲ့စိတ်မကစားနဲ့အရေးကြီးဆုံးပဲ အဲအဲ့ဒါကစားနေလေယောဂီတို့သွားအားကဒီမှာဘလောက်ပဲသွားတာဒါမှချိန်ကတစ်ချိန်နဲ့တစ်ချိန်မဆက်နိုင်တော့ဘူးလေဒီမှာတနာကြီးဘလောက်ပြင်ပင်ဘာမှလုတ်ခဲလုတ်ခဲဟိုမှာ9မိနစ်လောက်ဖြုံးကြည့်ပါခါကြီးဖြစ်သွားမယ်ဟုတ်ကလားဗျာဟင်လမ်းတစ်ခုမဆုံးသေးပဲနဲ့ရလို့ရှိရင်ဟုတ်ကလားနှစ်လားပြည့်လို့ပြန်သွားတာတော့နောက်တစ်ခါယောဂီတို့ဘယ်ရိပ်ပါဝင်ဝင်ဘယ်စခန်းသွား ခိုးခိုးဟုတ်ကလားနှစ်လတိဖြစ်မလာဘူးနော်တစ်ကပ်ပြန်စားရမယ်မှန်ပါဟင်ဘာဆိုပြတ်သွားပြီကိုမတ်စိန်ကပြမတ်စိန်စီးလုံးမှုအားနဲ့သွားမှာတခြားဘာမှမဟုတ်ဘူးအရင်ကတော့မတ်စိန်နဲ့ပဲပြောခဲ့တာလေအဲ့ဒီမတ်စိန်ဆိုတဲ့ထဲမှာဒီဇာ၅ပါးပါနေမှာတင်လေဟင်ဒီအတော်၅မျိုးပါနေရမှာသူဒီမတ်စိတ်ကိုမီး၍ဒီဇာနေကဝင်နေရတာဟုတ်ကလားဗျာအဲ့ဒီမှာတို့အာယုန်တစ်ခုတည်းတီအောင်လောက်တာ ခုယောဂီတို့ရှုနေတာအာရုံတစ်ခုတည်းထင်တယ်ဟင်နာသီဝါဆိုနာသီဝါအာရုံတစ်ခုတည်းဟုတ်ကလားဗျာဟင်ပြီးတော့တို့နာရင်နာတဲ့နေရာလေးတစ်ခုတည်းကိုစီးကွက်ပြီးတော့ထင်တယ်ဟဲ့ဘယ်နေရာဖြစ်ဖြစ်မိမိရှုလို့တဲ့နေရာလေးကိုစီးကွက်ရှုတာဒါအာယုန်တစ်ခုတည်းရှုတာကိုတို့အာရမဏုပသံလို့ခေါ်တယ်ဒါသမထစိတ်ငြိမ်တဲ့အောင်လုပ်နေတာဟုတ်ကလားဒါစိတ်ငြိမ်တဲ့အောင်လုပ်နေတာလေအာရမဏုပသံဆိုတာအတွေးနဲ့အပြေးနဲ့ ကိလေသာတွေထကြွမလာအောင်အဲကိလေသာမထကြွသေးခြင်းကိလေသာကိုလှုပ်နှိုးတဲ့ဘဝင်လေးမထအောင်လုပ်နိုင်မဟုတ်လားဟုတ်ကလားဗျာဘဝင်လေးထရင်ကိလေသာထမှာပေါ့စိတ်ပြမှာပေါ့ဟုတ်ကလားဗျာအဲ့တော့ဒီဘဝင်လေးလေးမြင်အောင်လုပ်နေရတာအဲ့တော့စိတ်ကစားရင်လည်းဒီဘဝင်ကသွားမှာလေအဲပတကစားလည်းသွားမှာလေဟုတ်ကလားမျက်စိကစားလည်းသွားမှာလေအဲကြိုက်တာကစားတာသွားမှာပဲအဲဒီဘဝင်လေးမြင်အောင်လုပ်နေရတာဒါသမထအာရမဏုပ္ပဆံလို့သာလို့သုံး ဟင်နာပြီးွားဆိုနာပြီးွားရှုွက်တကွက်သေးဟုတ်ကလားလားတတိလေးတီအောင်လုပ်တာအဲ့ဒီတီးပြီးလို့တို့အရင်ကပြောခဲ့တဲ့ယောဂီတွေဆိုရင်ပါတော့တမာရီညာချင်းတန်နေဆိုတာကိုတမာရီနမိတ်ရှင်းမရင်ကြည်ရတယ်ဟဲ့ဟုတ်ကလားအေးထိုင်တိုင်းနဲ့ပေါ်နေပြီဟုတ်ကလားလားဟင်ထိုင်နာကအာယုံပြုတ်လိုက်တာနဲ့လေမိမိပိုင်းလို့ပေါ်လာတာအာယုံမှားလို့ဖြစ်စေ တတိအာရော့သွားလို့ဖြစ်သေးပျောက်သွားတောင်းဂျာအာယုံပြုချက်ချင်းပေါ်ပြီဟုတ်ကလားလားပြီးတော့တဏှာကြီးရဲ့တို့အနည်းဆုံး၃ချိုးနှစ်ချိုးကြော်ကြော်လောက်တမာရီညာနေဒီမှတမာရီနမိတ်ကြီးတဲ့တွေ့နေပြီဆိုပါတော့အဲ့လောက်ဆိုရင့်ပြီအဲ့လိုရင့်တဲ့ပုဂ္ဂိုလ်ကြတော့ဒီတို့အာရမဏုပသံဆိုတဲ့တမထကစီးဝိုင်းပေးထားတာတယ်လေအဲတို့တနည်းဆွေးနွေးကြတာဆွေးနွေးခဲ့တဲ့အတိုင်းဆိုရင်တမာရီမကင်သုံးပါထင်တယ်ဟဲ့ မက်ခင်လည်းပြောရင်လေသမာဓိမက်ခင်တို့မှစီဝိုင်းပြီးတာတယ်အဲ့တော့တို့လက္ခဏပပံဆိုတာသူ့သွင်းပြမူရာလက္ခဏာကိုအသေးစိတ်မြင်အောင်ရှုရတာအဲ့ဒါဝိပဿနာဆိုင်ဒါကတမထဆိုင်တမထဆိုင်အာမကောင်းမနဲ့ဝိပဿနာဆိုင်ရှုလို့ရပါလားဟင်ဟုတ်ကလားလားတမထမပါဘဲနဲ့ဝိပဿနာလုပ်လို့ရပါလားအေးအဲ့ဒါသဘောပေါက်အဲ့တော့တမထကနေတတ်မှပေးရတယ်ဝိပဿနာကဒီနယ်ထဲမှာရှိတဲ့ယုံ nant ဖြစ်ပျက်ကိုအသေးစိတ်မြင်အောင်ရှုပေးရမှာသူ့သွင်းပြမူရာလက္ခဏာလေး ရုပ်ပြီးဖောက်ပြန်တာသူ့သူမြင်မူရာလက္ခဏာတင်တယ်ဟိနာမ်ပြီးပိတထာဒါသူ့သူမြင်မူရာလက္ခဏာမဟုတ်လားအဲ့ဒီမှာတို့ပြောနေကြဆိုတော့အထီးနဲ့သိနေမှာပေါ့ထိတာလေးရဲ့ထိပုံလေးပိတာလေးရဲ့ပိပုံလေးအဲ့သူ့သူမြင်မူရာလက္ခဏာဒီစီပိုင်းလေးကိုမွေနောက်ကြည့်ရမှာအဲ့ဒါကိုတို့စာလို့လက္ခဏုပဆံပေါ့ကွယ်ဟင်ဒီလဲတီးရမယ်တီးတဲ့စီးတဲ့ကလှုပ်ရှားမှုလည်းမြင်ရမယ်ဟုတ်ကလားဗျာအဲ့ဒါကိုပဲတို့သံဝင်စားတယ် တို့မို့သွားတယ်လို့ပြောတာဗျာဟင်သွားတာပါမလားဟင်တို့ပြောတာကဘာလို့သေးတော့မလို့ပါဘူးဗျာဟေးမလို့လို့ကိုမရပါခင်ဗျားတို့ဟုတ်ဗျာဟုတ်တယ်လေလူရတယ်ဟုတ်တယ်ဟုတ်ဟုတ်တယ်ကျွန်တော်ကတော့ပြောတာကိုဟင် ဘာတော့လူရှင်တော်ပြောလို့ပေါ့မင်းကွာကောင်းသားတင်ရင်တော့ငါချီမြောက်ရတာမြောက်လေငါချီတယ်မင်းကောင်းပေါ်မှာလေပေါ်ဘူးခုလေခမရတို့လေလို့ပဲထမပါဗျာကျုပ်ကတော့ချီမြောက်လေရတာမြောက်လေကချီတယ်ပဲပေါ်မှာတော့အဲခမရတို့ကောင်းပေါ်မှာလေပေါ်ဘူးလေဟုတ်ကလားဆံကြောင့်လည်းပြောပြီးပြီးဒါတော့ကျုပ်တို့ဟိုတနေ့ဟိုတမျိုးဖြစ်အောင်ပြောတာခမရတို့လောကမှာတော့ရှုပ်ွက်နေမှသိဒါအမှန်နဲ့မှားရမှာဒါပဲ ကျွတ်တို့ပြောချင်တာပြောကျွတ်ကတော့60မှာ60ပြည့်အောင်ပြောမှာအပြောသမားကိုခင်ဗျားတို့ကတော့နှခေါင်းနဲ့လေတိုက်တာဖိရှုကိုပါပြောပြောကျွတ်ပြောချင်တာပြောမှာခင်ဗျားတို့တော့ဒါသာဖိရှုဒီကတော့တွားမှာတယ်ဟဲ့အဲပြီးတော့ကျွတ်တို့အာမခန္ဓာတာရှိတာပဲနှခေါင်းထိတ်နိဗ္ဗာန်ဖြစ်ရှိတယ်ဟုတ်ကလားဗျအဲဒီရပါရှုကဲနာသာဆို